ဒါနဆိုသည်မှာစွန့်ကြဲပေကံလူတိုင်းရင်ဒါနဆိုသည်မှာစွန့်ကြဲပေကံလူတိုင်းရင်သို့ သီလဆိုသည်မှာကိုယ်နဲ့နှုတ်အပြစ်ကင်းအောင်စောင့်စည်းထိန်သိမ်းခြင်းသီလကစိတ်ကိုအပြစ်ကင်းအောင်တော့မစောင့်စည်းနိုင်ဘူးနော်။ဘာနဲ့ဘာပဲစောင့်စည်းနိုင်တယ်လဲ။သီလဆိုသည်မှာကိုယ်နဲ့နှုတ်အပြစ်ကင်းအောင် စောင့်စည်းထိန်သိမ်းခြင်းသို့ဘာဝနာဆိုသည်မှာမိမိစိတ်အစဉ်၌ ရှုစင်သောစိတ်တို့ရှုစင်သောစိတ်များဖြစ်ပွားအောင်လေးကျင့်ပွားများအားထုတ်ခြင်းဘာဝနာဆိုသည်မှာမိမိစိတ်အစဉ်၌ ကျူစင်သောစိတ်များစစ်ပွားအောင်လေးကျင့်ပွားများအထုတ်ခြင်းဘာဝနာဆိုသည်မှာမိမိစိတ်အစဉ်၌ကျူစင်သောစိတ်များစစ်ပွားအောင်လေးကျင့်ပွားများအထုတ်ခြင်း

သို့ဒါနာသို့ ဒီတော့အဲ့ဓာတွေကိုကုသိုလ်ခေါ်သလားအကုသိုလ်ခေါ်သလားကုသိုလ်လို့ခေါ်တယ်နော်ကုသိုလ်ဆိုတဲ့သကလုံးရဲ့အဓိပ္ပာယ်ကဘာလဲ ဒါဖြင့်ကုသိုလ်ရဲ့သဘာဝကဘယ်လိုလဲအပြစ်ကင်းတဲ့သဘောမဟုတ်ဘူးလားဟောဟုတ်ခဲ့တာသကလုံးရဲ့အတိပ္ပယ်နဲ့သူရဲ့သဘာဝကိုခွဲခြားပြီးပြောနေတာဟုတ်ကဲ့လားအကုသိုလ်ကိုပယ်သတ်တတ်တတ်တော်တရားဆိုတာသကလုံးရဲ့အတိပ္ပယ် သူရဲ့သဘာဝကရှိသေးတယ်မဟုတ်လားဒါကြောင့်မို့သူရဲ့သဘာဝကအကုအကုသိုလ်ရဲ့သဘာဝကအပြစ်ကင်းသောသဘောဒါကဒီကအပြစ်ကင်းသောသဘောဆိုတော့အပြစ်ဆိုတာဘယ်လိုပါလဲထပ်ဆင်းလာနေအောင်မှာပေါ့အဲ့ဒါကပါအောင်ချုပ်ပြောရမယ်ဟုတ်ကဲ့လားဒါအကုသိုလ်ဆိုတာညီသူကိုမျှမထိပါစေသဖြင့်အပြစ်ကင်းသောသဘော ဒီလိုမဟုတ်လားအပြစ်ကင်းတယ်ဆိုတာဘယ်သူ့ကိုမှမထိပါလို့အပြစ်ကင်းတာတူကိုထိပါရင်ဒါအပြစ်ကင်းတာဟုတ်ပါမလားအဲအပြစ်မကင်းရင်ကုသိုလ်ရဲ့သဘောဟုတ်မလားဘာရဲ့သဘောလဲအဲအပြစ်ကင်းတဲ့သဘောဟုတ်အပြစ်ကင်းလို့ဒါလည်းအပြစ်မကင်းတဲ့အကုသိုလ်ကိုပယ်တတ်နိုင်တာပေါ့မဟုတ်ပေဘူးလားဒါကြောင့်မို့ကုသိုလ်ရဲ့သဘောဆိုတာ ဘယ်သူကိုမျှမထိခိုက်စေတဲ့အတွက်အပြစ်ကင်းတဲ့သဘောဟုတ်တယ်မဟုတ်လားကုသိုလ်ရဲ့သဘောကပါလဲအဲဘယ်သူကမှမထိခိုက်စေတဲ့အတွက်အပြစ်ကင်းတဲ့သဘောကြက်တာဖြင့်အကုသိုလ်ဆိုတဲ့သကလုံးရဲ့အဓိပ္ပာယ်ကပါလဲဒုက္ခဒုက္ခဒုက္ခနည်းနည်းနားထောင် အကုသိုလ်ဆိုတဲ့သကလုံးရဲ့အတိတ်ပဲကဘာလဲအဲကုသိုလ်ရဲ့ဆန့်ကျင်ဘက်တရားဟုတ်ကဲ့လားအကုသိုလ်ရဲ့သဘာဝကဘာလဲတစုံတဦးကိုထိခိုက်စေတဲ့အတွက်အပြစ်ရှိတဲ့သဘောဒီလိုမဟုတ်ဘူးလားအဲပြောရင်တော့မှန်ပါတယ်ဟုတ်ကဲ့လား တစုံတဦးကိုထိခိုက်စေတဲ့အတွက်အပြစ်ရှိတဲ့သဘောဟာအာဟုသူရဲ့သဘောဘယ်သူကိုမှမထိခိုက်စေတဲ့အတွက်အပြစ်ကင်းတဲ့သဘောဟာကုသိုလ်ရဲ့သဘောဟုတ်ပြီလားအဲ့ဒီမှာမြတ်စွာဘုရားဒီလိုမိန့်ကြားတယ်ကုသလအနဝိဇဒုက္ခဝိပါကလက္ခဏာကုသလကုသိုလ်သဘာဝဆိုပြီးမှာ အနဝိဇ္ဇအပြစ်ကင်းခြင်းဒုက္ခဝိပါကလက္ခဏာချမ်းသာကြိုးကိုပေးခြင်းသဘောရှိ၏တဲ့ကုသိုလ်ဆိုတာတဲ့အပြစ်ကင်းတဲ့သဘောချမ်းသာကြိုးကိုပေးခြင်းသဘောရှိတယ်တဲ့ချမ်းသာစေတဲ့သဘောရှိတယ်ဟုတ်ကဲ့လားဘာကြောင့်အပြစ်ကင်းတယ်လဲလို့မေးစရာရှိတယ်အနဝိဇ္ဇ အနဝိဇ္ဇဘာကြောင့်အပြစ်ကင်းတယ်လို့မေးစရာကျော်ဒုက္ခဝိပါကချမ်းသာစေလို့အပြစ်ကင်းတယ်ဟောဘာကြောင့်အပြစ်ကင်းတယ်တော့ချမ်းသာစေလို့အပြစ်ကင်းတာဆင်းရဲစေရင်အပြစ်ကင်းမှာမလားအဲ့တော့ချမ်းသာစေတယ်ဆိုတဲ့ကတစုံတဥထိခိုက်တာလားမထိခိုက်တာလားထိခိုက်တာအဲမထိခိုက်တဲ့အရာဆိုတော့ပိုးနားမလဲဘူးလားဒါကြောင့် ဘယ်သူကမှမထိခိုက်တဲ့အတွေ့အပြစ်ကင်းတဲ့သဘောဟာဘာလဲကုသိုလ်ရဲ့သဘာဝအကုသလာတာဝိဇာဒုက္ခဝိပါကလက္ခဏာအကုသလာအကုသိုလ်သဘောဆိုသည်မှာတာဝိဇာအပြစ်ရှိခြင်းဒုက္ခဝိပါကဆင်းရဲစေခြင်းသဘောရှိ၏တဲ့ဟောအကုသိုလ်ရဲ့သဘောကဘယ်လိုလဲ အပြစ်ရှိခြင်းဆင်းရဲစေခြင်းသဘောရှိတယ်တဲ့အပြစ်ရှိတယ်ဘာကြောင့်အပြစ်ရှိရသလဲဆင်းရဲစေလို့အပြစ်ရှိတယ်ဒါပြောတာဟုတ်ကဲ့လားဘာကြောင့်အပြစ်ရှိတယ်လဲဆင်းရဲစေလို့အပြစ်ရှိတယ်ဆင်းရဲတယ်ဆိုတာတူးဦးကိုထိခိုက်တာပေါ့မဟုတ်ဘူးလားဒါကြောင့်မလို့အရာစကားနဲ့အများကြီးဆိုလို့ရှိရင် တစုံတဦးကိုထိခိုက်စေတဲ့အတွက်အပြစ်ရှိတဲ့သဘောဟာအာဟုသူရဲ့သဘောမှန်သလားဘာမှန်တာလဲဟမ်ဟောကဲအခုပြောခုမေးတစုံတဦးကိုထိခိုက်စေတဲ့အတွက်အပြစ်ရှိတဲ့သဘော အပြစ်မကင်းတဲ့သဘောလို့လည်းပြောနိုင်တယ်ဟုတ်ကဲ့လားကဲဆိုသာကုသိုလ်ရဲ့သဘာဝဆိုဒီမှာကုသိုလ်ရဲ့သဘာဝဆိုဒီမှာဘယ်သူကိုမှမထိခိုက်စေတဲ့အတွက်မထိခိုက်စေတဲ့အတွက်အပြစ်ကင်းသောသဘော ကုသိုလ်ဤတဘာဝဆိုသည်မှာဘယ်သူကိုမှမထိခိုက်စေတဲ့အတွေ့အပြည့်ကင်းသောသဘောသို့ အကုသိုလ်ဤတဘာဝဆိုသည်မှာအကုသိုလ်ဤတဘာဝဆိုသည်မှာတစုံတဦးကိုထိခိုက်စေတဲ့အတွက်အပြစ်ရှိသောသဘောအကုသိုလ်ဤတဘာဝဆိုသည်မှာအကုသိုလ်ဤတဘာဝဆိုသည်မှာတစုံတစ်ခုတစုံတဦးကိုထိခိုက်စေတဲ့အတွက်အပြစ်ရှိသောသဘော သို့ဟုတ်ပြီလားဒါဖြင့်ဒီကနေ့ ကုတင်မောင်ဦးတို့ဒေါ်မြသီတာတို့ယဟန်ရှင်လူယောဂီသူတော်စင်အများနဲ့တကွာဓမ္မမိတ်ဆွေတို့အားဆွမ်းခဲပွဲဘောဇင်ချိုချင်းရတာစက္ကတူရန်နဲ့ဆွမ်းကြောင်းအားတထောင်သောကြံွေတို့ကိုတူရန်နဲ့အဲ့ဒီအလုတ်ဟာကုသိုလ်လားအကုသိုလ်လားကုသိုလ်ပါဗျာ။ဘာကြောင့်ကုသိုလ်လို့ပြောနိုင်တယ်လဲ။ ဘယ်သူမှဘယ်သူမှမထိခိုက်မနစ်နာစေလို့အပြည့်အပြည့်ကင်းတဲ့အတွက်ကုသိုလ်ဟုတ်သလားနည်းနည်းလေအဲ့ဒါစဉ်းစားကြည့်အောင်လေဘယ်သူမှမထိခိုက်ဘူးလားဟမ်အဲသူတို့ဆန်းချောင်းငွေတစ်ထောင်လှူလိုက်တဲ့အခါကျတော့ငွေတစ်ထောင်သူတို့ကြော့မသွားဘူးလား အယော့သွားတာဒါထိခိုက်တာမဟုတ်ဘူးလားဟမ်နောက်ပြန်ရမှာအေးဟုတ်တယ်တထောင်လူရဲ့နှစ်ထောင်ရမယ်ပေါ့ဒါမှမဟုတ်တထောင်ရမယ်ပေါ့ဟုတ်တယ်မဟုတ်လားလူရင်းကအရင်မြုပ်လိုက်တာမဟုတ်လားအမြတ်ပေါ်အောင်လို့မဟုတ်လား မြုပ်မြုပ်ခြင်းကတော့အမျက်ကပေါ်မနေဘူးလားမပယ်လို့များပေါ်လို့တော့အဲပစ္စည်းပေါ်မှာတတ်မဲ့တဲ့လောဘကိုတွေ့လာတဲ့လောဘပယ်တတ်လိုက်တဲ့အခါကျတော့အဲ့ဒီပယ်တတ်တဲ့ကုသိုလ်စိတ်ကလေးကကြည်လင်းမနေဘူးလားကျူစင်းမနေဘူးလားချမ်းသာမနေဘူးလားဝမ်းသာမနေဘူးလား ဟောအဲ့ဒါအမြတ်မဟုတ်ဘူးလားအဲဟိုနောက်မှပေါ်မဲ့အမြတ်ကသူ့ဟာနဲ့သူနောက်မှပေါ်မှာအဲ့ဒါမျောမနေဘူးဟုတ်တယ်မဟုတ်လားအဲ့ဒါမျောနေစရာလိုသလားအခုချက်ချင်းလည်းငင်ရတဲ့အမြတ်ဒီပဲနဲ့တန်ဖိုးဖြတ်နိုင်ရဲ့လားစိတ်ကြည်လင်ခြင်းဖြူစင်ခြင်းချမ်းသာခြင်းဝမ်းသာခြင်းဆိုတဲ့အကျိုးအမြတ်ဟာတော်ယုံတန်ယုံနဲ့ရနိုင်မလားမရနိုင်ပါဘူးမရနိုင်ဘူး အဲ့ဒီတော့ဒီအလုတ်ဟာဆင်းရဲကိုပယ်ဖြောက်၍ချမ်းသာကိုရောက်စေသောကုသိုလ်သဘာဝမဟုတ်ပေဘူးလားမသေးကြဘူးလားဒါကြောင့်ပဲလူတိုင်းလူတိုင်းဒါနကုသိုလ်ပြုသီလကုသိုလ်ပြုဘာဝနာကုသိုလ်ပြုပြုနာမဟုတ်ဘူးလားအဲဒီတော့ကြောင်းလှူဒန်းနေတဲ့သဘာဝတရားဆိုတာ ဆိုကြပါစို့ဟိုဒါနအဲ့ဒါအဲ့ဒါပြောရင်တော့ရှည်သွားလိမ့်မယ်အဲ့ဒါမပြောတော့ဘူးမအချိန်ကမရှိဘူးမရှိတော့ဖြတ်မှာပဲဒီတော့ဖြူစင်တဲ့စိတ်အစဉ်ရှိနေပြီဆိုလို့ရှိရင်အဲ့ဒီဖြူစင်တဲ့စိတ်အစဉ်နဲ့တစုံတရာကိုဆန္ဒပြုမယ်ဥတည်မယ်စိတ်ညွတ်မယ်ဆိုလို့ရှိရင်အဲ့ဒီအရာဟာမပြည့်စုံနိုင်ဘူးလားပြည့်စုံပါ ဘာကြောင့်ပြည့်စုံနိုင်သလဲစိတ်ဖြူစင်းနေလို့ဟုတ်ကဲ့လားဒါများမှာလုံးဝတန်ကြီးမရှိဘဲနဲ့ပြောင်လက်နေအောင်ထက်နေအောင်သွေးတဲ့ဓာဟာခုတ်လို့ပြတ်သလားမပြတ်ဘူးလားပြတ်တယ်နော်ဒါဖြစ်လို့ရှိရင်တန်ကြီးတွေအထက်ထက်မသွေးပဲထားလို့မလို့တက်နေတဲ့ဓာနဲ့ခုတ်မယ်ဆိုလို့ရှိရင်ပြတ်မလားမပြတ်ဘူးလား ဒါဖြင့်ဟိုပထမဓာတ်ဘာကြောင့်ပြတ်ပြီးဒုတိယဓာတ်ဘာကြောင့်မပြတ်တယ်လဲပထမဓာတ်ကတန်ကြီးအငြိအကျေးစင်ကြဲပြီးဖြူစင်းနေလို့မဟုတ်ပေဘူးလားဒုတိယဓာတ်ကတော့ပန်ကြီးတက်နေလို့ဒါဖြစ်ရင်ဖြူစင်တဲ့စိတ်အစဉ်နဲ့ညှဉ်းနှွမ်းတဲ့စိတ်အစဉ်ဟာအောင်မြင်ရေးလမ်းကြောင်းဘယ်သူကပေါက်မြောက်စေနိုင်မလဲ အဲ့ဒါကြောင့်ဖြူစင်တဲ့စိတ်အစဉ်နဲ့တောင်းတရမယ်စိတ်ညွရမယ်ဒီစိတ်အစဉ်ကိုရှည်သွားပြုပြီးတော့အလုပ်လုပ်ရမယ်ဒီလိုမဟုတ်လားအဲ့လိုဆိုမအောင်မြင်ဘူးလားဖြူစင်တဲ့စိတ်ကအင်အားရှိတယ်စွမ်းအားထက်တယ်မဟုတ်ပေဘူးလားဒါကြောင့်မလို့ဒီကနေ့ဆွမ်းခဲ့ပဲဘောဇင်ချိုးချင်းရတာလူတိုင်းရဲ့ဒါနကုသိုလ်စေတနာကြောင့်ဖြူစင်တဲ့စိတ်အစဉ် ခွန်ကြောင့်လှူဒန်းရတဲ့ဒါနကုသိုလ်စေတနာကြောင့်ဖြူစင်တဲ့စိတ်အစဉ်ရှင်ပါးသီလကိုအချိန်ကာလပိုင်းခြားပြီးဆွမ်းနိုင်သမျှစောင့်ထင်းရတဲ့ဖြူစင်တဲ့စိတ်အစဉ်ဒီစိတ်အစဉ်တွေကြောင့်မိမိတို့ဟာဖြူစင်သောစိတ်အစဉ်ရှိသောပုဂ္ဂိုလ်တို့ရရာရောက်ရာလမ်းကြောင်းဖြစ်သည့်ဆင်းရဲခတ်သိမ်းငြိမ်းငြင်းဆိုတဲ့ချမ်းသာ နိဗ္ဗာန်ချမ်းသာကိုရရဘာလို့ဤလို့ရည်ရွယ်ချက်ဥဒေချာဥဒေချက်ထားရင်နိစ္စသလားမနိစ္စဘူးလားဟုတ်ကဲ့လားရည်ရွယ်ချက်ဥဒေချက်ထားပြီးတော့ပြုလို့ရှိရင်နိစ္စတယ်ဆိုတာကအဲ့ဒါလို့ရည်ရွယ်ချက်ဥဒေချက်ထားပြီးတော့တောင်းတလိုက်တာနဲ့ချမ်းသာကိုရလာတာလားမရသေးဘူးအဲ့ဒါလို့ရည်ရွယ်ချက်ဥဒေချက်ထားလိုက်တဲ့အခါကျတော့ ဖြူစင်တဲ့စိတ်အစဉ်နဲ့ရလိုတဲ့အရာကို တောင်းလာလိုက်တဲ့ခါကျတော့ဒီအရာကိုမိမိကရအောင်အဖက်ဖက်ကနေပြီးမကြိုးစားဘူးလားအဲကြိုးစားတဲ့အခါမှာဒါနလည်းပြုမယ်သီလလည်းပြုမယ်ဘာနာကောအာမထုတ်ပေဘူးလားအဲအာထုတ်မိပြီဆိုလို့ရှိရင်တော့ဖြူစင်တဲ့စိတ်အစဉ်နဲ့ဆက်ခါဆက်ခါဖြစ်နေပြီးနောက်ဆုံးမှဖြူစင်တဲ့စိတ်အစဉ်ရှိသောပုဂ္ဂိုလ်တို့ရရာဖြစ်တဲ့ချမ်းသာကိုမရနိုင်ဘူးလား ရနိုင်တယ်ဒါကြောင့်မလို့ဒီကနေ့ပြုရတဲ့သွမ်းဒါနာကုသိုလ်ကြောင်းဒါနာကုသိုလ်ဆောက်တည်ရတဲ့သီလကုသိုလ်ပွားများရတဲ့ဘာဝနာကုသိုလ်ဒီကုသိုလ်အစုစုကြောင့်မိမိတို့ဟာဖြူစင်သောစိတ်အစဉ်ရှိသောပုဂ္ဂိုလ်တို့ရရာသဘာဝဖြစ်တဲ့ဆင်းရဲခတ်သိငြိမ်းချင်းချိုတဲ့သဘာဝကိုရရပါလို့ဤလို့ရည်ရွယ်ချက်ဥတည်ချက်ထားပြီးတော့ပြုရမယ်အဲ့ဒါလို့ပြုတဲ့အတိုင်းလည်းပဲ ဆင်းရဲခတ်သိမ်းငြိမ်းခြင်းဆိုတဲ့ချမ်းသာကိုရရရကြောင်းအကျင့်ကောင်းအကျင့်မှန်ဖြစ်တဲ့စိတ်အစဉ်ကို အစဉ်မပြတ်စောင့်ကြည့်တဲ့တတိပဌံဥပဒနာတရားကို ရှုမှတ်ပွားများကြိုးစားအထောက်နိုင်ရတဲ့ဖြင့်အထောက်နိုင်တဲ့အလျောက်လည်းပဲအကုသိုလ်စိတ်အရင်အမဲတွေတစ်ဖြည့်တစ်ဖြည့်နေပါသွားပြီးတော့ကုသိုလ်စိတ်အဖြူဖြူစင်တဲ့ကုသိုလ်စိတ်အစဉ်နေတာမိမိတို့တဏ္ဍာမှာမပြတ်ဖြစ်ပွားပြီးတော့ဝိပဿနာဉာဏ်နဲ့ တဆင့်နဲ့တဆင့်ရင့်တန်းလို့မဲ့ညာဖူညာနဲ့နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေခုနှစ်တပေါင်းလာခွေနေ့ခရစ်နှစ်2000ပြည့် ဧပြီလ3ရက်အဲဒီနေ့ကဥပုံနေ့ပဲဥပုံနေ့ဆိုတော့ဒီကတရားပွဲပြီးတဲ့အခါခါတိုင်းတော့ဥပုံနေ့မှာ9နာရီခွဲဥပုပ်ပြုရတာ သီလသမာဓိပညာကျင့်တယ်ဆိုလို့ရှိရင်ကျင့်တဲ့ပုဂ္ဂိုလ်ရဲ့တဏ္ဍမှာမဂ္ဂင်၈ပါးပါဝင်သွားပြီအဲ့ဒါလို့သီလသမာဓိပညာနဲ့တော့မဂ္ဂင်၈ပါးပါဝင်အောင်ဘာကျင့်ရသလဲလို့ဆိုတော့ တတိပဋ္ဌာန်ကျင့်ရတာပေါ့မဟုတ်ဘူးလားတတိပဋ္ဌာန်ကျင့်ရတစ်ချိန်ကမြတ်စွာဘုရားကိုသူတိမဆိုတဲ့ယဟန်ကလျှောက်တယ်ရှင်တော်မြတ်ဘုရားယဟန်ဖြစ်စယဟန်နေဘာကျင့်ရပါမလဲဘုရားဆိုတော့မြတ်စွာဘုရားကသူတိမယဟန်ဖြစ်စယဟန်နေလေတတိပဋ္ဌာန်၄ပါးပဲ ကျင့်ရမယ်တဲ့ဒါကြောင့်မလို့ပဲခုနသာသနာလျှောက်လျှောက်တဲ့သီလရှင်လေးကဘယ်လိုလျှောက်သွားတော့တတိပဋ္ဌာန်၄ပါးမြတ်တရားကို ဟောကြားချီးမြှင့်တော်မူပါအရှင်မြတ်ဖေဟာတဲ့အဲတော့ဒီကနေ့ဥဒ္ဒံထွတ်တို့ဒေါသီရာအေးတို့ ရှင်ဖြစ်ယဟန်ဖြစ်သူသွင်းချီးမြှင့်လိုက်တဲ့ရှင်များယဟန်များရှင်သစ်တွေယဟန်သစ်တွေမနေ့ကရှင်သစ်တွေယဟန်သစ်တွေအရင်နေ့တွေကရှင်သစ်တွေယဟန်သစ်တွေဟာဘာကျင့်ရမလဲသတိပဋ္ဌာန်ကျင့်ရမယ်သတိပဋ္ဌာန်ကျင့်ရမယ်ဆိုတော့သတိဆိုတာဘာလဲပဋ္ဌာန်ဆိုတာဘာလဲ တတိဆိုတာရှင်းရှင်းပြောရရဲ့အမှတ်ရနေတာမဟုတ်လားဟုတ်ကဲ့လားတခါတတိဆိုတာအမှတ်ရနေတယ်ဆိုတာစောင့်ကြည့်နေတာမဟုတ်ဘူးလားစောင့်ကြည့်နေတာတတိမဟုတ်ဘူးလားအဲကလေးကိုတတိထားလိုက်စမ်းပါရေကသွားခြင်းလို့ဗာပြောတာတော့အဲစောင့်ကြည့်လိုက်စမ်းပါအဲ စောင့်ကြည့်ပြီဆိုတော့အမှတ်ရနေတာပေါ့စောင့်မကြည့်ရင်အမှတ်ရပါမလားမရဘူးအဲ့တော့တတိဆိုတာအမှတ်ရနေတာတတိဆိုတာစောင့်ကြည့်တာအင်္ဂလိပ်စကားလုံးနဲ့ကြတော့ဟိုခမ်းမြင့်မြင့်စကားလုံးနဲ့ကြတော့ mindfulness လို့သုံးတယ် mindfulness လို့သုံးတယ်တတိကိုဒါပေမဲ့ အများသိတဲ့စကားလုံးကတော့ watch W A T C H watch ပဲအများသိတဲ့စကားလုံးအဲအများသိတဲ့စကားလုံးနဲ့သုံးပါပဲအများနားလည်ပြီးအများကျင့်တတ်တာပေါ့ဒါပေမဲ့တခါတရံတော့လည်းပဲခုနပြောတဲ့ high flow မိုးပြန်တဲ့စကားလုံးလည်းသုံးရတာပဲဟုတ်တယ်မဟုတ်လား ဘာကြောင့်လဲဆိုတော့ဒီလိုပေါ့ပေါ့လေးမဟုတ်ဘူးဒီလောက်လေးလေးနက်နက်ကြီးပဲဆိုတာသိစေခြင်းလို့နော်အဲ့တော့တတိနဲ့စောင့်ကြည့်တယ်တဲ့ပဋ္ဌာနာဆိုတာအတိပဲအမျိုးမျိုးရှိတယ်ဒီနေရာမှာတော့လွယ်လွယ်ကတော့စူးစူးဆိုင်ဆိုင်လို့အတိပဲရတယ်အဲ့တော့တတိပဋ္ဌာနာဆိုတာစူးစူးဆိုင်ဆိုင်စောင့်ကြည့်ခြင်း တမန်ကဆံကစောင့်ကြည့်တာမဟုတ်ဘူးနော်ဘယ်လိုစောင့်ကြည့်တာလဲစောင့်ကြည့်တာစူးစူးဆိုင်ဆိုင်စောင့်ကြည့်မှသိတယ်စောင့်ကြည့်တာဟာသိဖို့စောင့်ကြည့်တာမဟုတ်ဘူးလားဘသူ့ကိုပဲစောင့်ကြည့်ကြည့်ဘာကိုပဲစောင့်ကြည့်ကြည့်သိဖို့မဟုတ်လားဒါကြောင့်ဖောင်းတာစောင့်ကြည့်တယ်ဆိုလဲဖောင်းတဲ့သဘောသိဖို့ပိန်တာစောင့်ကြည့်တော့လဲ ပိန်တဲ့သဘောသိဖို့ကြွတာလှမ်းတာစောင့်ကြည့်တော့လဲကြွသဘောလှမ်းသဘောခြားသဘောသိဖို့ကိုယ်တာဆန့်တာကိုစောင့်ကြည့်တော့လဲကိုယ်သဘောဆန့်သဘောကိုပိုးပို့ပြီးအတွင်းသားအနေနဲ့သိဖို့ထမင်းစားတဲ့အခါဆွန်းစားတဲ့အခါဝါတယ်ဝါတယ်လို့အောင်မင်းနဲ့ထမင်းလှုပ်ရှားမှုစောင့်ကြည့်တာကလည်းအဲ့ဒီလှုပ်ရှားမှုဝါရောရဲ့သဘောကိုသိဖို့ဒီလိုမဟုတ်လားအဲ့တော့စောင့်ကြည့်တဲ့ရည်ရွယ်ချက်ကဘာလဲ သိဖို့ဟုတ်ကဲ့လားစောင့်ကြည့်တဲ့ရည်ရွယ်ချက်ကဘာလဲစူးစူးဆိုင်ဆိုင်စောင့်ကြည့်တာကိုဘာခေါ်လဲသတိပဋ္ဌာန်လို့ခေါ်တယ်ဟုတ်ကဲ့လားအဲ့ဒီစူးစူးဆိုင်ဆိုင်စောင့်ကြည့်ခြင်းရဲ့ရည်ရွယ်ချက်ကဘာလဲသိဖို့နော်ဒါဖြစ်ရင် စောင့်တော့ကြည့်ပါရဲ့ဒါပေမဲ့စိတ်ကမငြိမ်ဘူးဟိုလွင့်လိုက်ဒီလွင့်လိုက်ဟိုပြေးဒီပြေးဟိုကစဉ်းစားဒါစဉ်းစားဆိုရင်သိပါမလားဘယ်လိုမှသိမနှုံးတည်ငြိမ်မှသိမယ်ဟုတ်တယ်မဟုတ်လားအဲ့တော့စောင့်ကြည့်လို့သိတယ်ဆိုပေမဲ့လို့စောင့်ကြည့်တိုင်းမသိသေးဘူးတည်ငြိမ်မှပဲသိတယ် ဒီငြိမ်မှသိတဲ့အခါကျတော့ဆိုကြပါစို့စဉ္ညာလျှောက်တဲ့အခါကြွားတယ်လှမ်းတယ်ချတယ်ကြွားတယ်လှမ်းတယ်ချတယ်ဆိုတော့ကြွားတယ်ဆိုတော့တရွေ့ရွေ့ခြေတော့အထက်ရွေ့လာတာကိုစောင့်ကြည့်တယ်လှမ်းတယ်ဆိုတော့တရွေ့ရွေ့ရှေ့ရွေ့ရွေ့သွားတာကိုစောင့်ကြည့်တယ်ချတယ်ဆိုတော့တရွေ့ရွေ့အောက်ပဲကြကြသွားတာကိုစောင့်ကြည့်တယ်အဲ့ဒါလို့စောင့်ကြည့်ပါများလာလို့ ကြွား၍သဘောလှမ်း၍သဘောချ၍သဘောဖောက်ပါစိတ်ဟာတည်ငြိမ်လာပြီဆိုရင်ဘာကိုပူသိလာလဲဩရွေးတဲ့အပေါ်မှာစိတ်တည်ငြိမ်လာရင်ဘာကိုပူသိလာလဲရွေးတဲ့သဘောကိုပူသိလာတာဗောမဟုတ်ဘူးလားရွေးတဲ့သဘောပေါ်စိတ်တည်ငြိမ်လာရင်ရွေးတဲ့သဘောကိုပူသိလာတာဗော အဲဒါလို့သိလာတဲ့အခါကျတော့ပထမအသိတော့ရွေ့တာတစ်ခုချင်းတစ်ခုချင်းတရွေ့ချင်းတရွေ့ချင်းရွေ့ရွေ့သွားတာပဲလို့အဲလိုသိတယ်အဲ့ဒီတရွေ့ချင်းတရွေ့ချင်းရွေ့ရွေ့သွားတာပဲလို့သိတဲ့အသိကအားကောင်းလာလို့ပိုနက်လာတဲ့အခါကျတော့ခြေတော့ပုံသဏ္ဍာန်မတွေ့တော့ဘူးခြေတော့ရွေ့တယ်ဆိုတာမသိတော့ဘူး ဘာပဲသိတော့လဲဆိုတော့ရွေ့နေတဲ့သဘောပဲသိတယ်ကြွားလိုက်တယ်ဆိုတဖြည်းဖြည်းအထက်ရွေ့ရွေ့ရွေ့ရွေ့သွားတဲ့ရွေ့သဘောပဲသိတော့တယ်လမ်းတယ်ဆိုတဖြည်းဖြည်းရှေ့ရွေ့ရွေ့ရွေ့ရွေ့သွားတဲ့ရွေ့သဘောပဲသိတော့တယ်ချတယ်ဆိုလို့ရှိရင်တဖြည်းဖြည်းအောက်ရွေ့ရွေ့သွားတဲ့ရွေ့သဘောပဲသိတယ်အဲဒါလို့ခြေတော်ပုံသဏ္ဍာန်မတွေ့တော့ဘဲနဲ့ရွေ့သဘောတက်တက်ပဲသိရင်အဲ့ဒီအသည့်ဟာ အရှိအတိုင်းသိတာလားမရှိတာကိုသိတာလားအရှိအတိုင်းသိတာကို အမှန်သိခေါ်မလားအမှားသိခေါ်မလားအဲ့ဒါကိုယထာဘူတံပဇာနာတိလို့မြတ်စွာဘုရားစကားလုံးသုံးတယ်ယထာဘူတံအရှိတဘာဝအတိုင်းပဇာနာတိတိဤအဲ့ဒါအမှန်သီလားအမှားသီလားအမှန်သီပေါ့ဘာကြောင့်လဲဆိုတော့ ရွေ့တာရွေ့နေတယ်လို့သိတာဟာဒါအမှန်သိပေါ့ဒီတော့အဲ့ဒါလို့ခြေထောက်ပုံသဏ္ဍာန်မတွေ့ရတော့ဘဲနဲ့ရွေ့နေတဲ့သဘောမျှပဲလို့ဘယ်ခြေထောက်လမ်းလဲရွေ့နေတဲ့သဘောမျှပဲသိတွေ့ရတယ်ညာခြေထောက်လမ်းလဲရွေ့နေတဲ့သဘောမျှပဲသိရတယ်အဲ့ဒါလို့သိရတဲ့အခါကျတော့ခြေထောက်လို့ယူဆပါအောင်မလားခြေထောက်လို့မယူဆရင် ခြေထောက်ရှိတဲ့ပုဂ္ဂိုလ်တ attva ဆိုတဲ့အယူဆရောမရှိဘူးရွေ့နေတဲ့သဘာဝမျှပဲသိနေတာအဲ့တော့ခြေထောက်ရှိတဲ့ပုဂ္ဂိုလ်တ attva လို့မယူဆရင်ပုဂ္ဂိုလ်တ attva လူငါဆိုတာရှိတယ်လို့ယူဆအောင်မလားအဲ့ဒီဟာအဲ့ဒါလို့ယူဆရင်တက္ကာယဒိဋ္ဌိအတ္တဒိဋ္ဌိအဲ့ဒီအယူမှာပျောက်သွားရောအမှန်က သဘာဝတရားတွေရွေရှားနေတာပဲဒါကိုပဲလူလို့ခေါ်ကြတယ်ပုဂ္ဂိုလ်တ attva လို့ခေါ်ကြတယ်တကယ်တော့သဘာဝတရားမှတပါလူ ပုဂ္ဂိုလ်တ attva ဆိုတာမရှိဘူးဒီလိုသိလာတာအဲ့ဒါအတ္တဒိဋ္ဌိတက္ကာယဒိဋ္ဌိပြုတ်တယ်ခေါ်တယ်အတ္တပုဂ္ဂိုလ်တ attva ငါလို့ငါဆိုတာရှိတယ်ဆိုတဲ့အသိမှာပြုတ်သွားတယ်ပြီးတော့ သက္ကာယဒိဋ္ဌိပုဂ္ဂိုလ်သတ္တဝါငါယောက်ျားမိန်းမဆိုတာရှိတယ်ဆိုတဲ့အယူမှပျောက်သွားတယ်။ဘာကြောင့်လဲဆိုတော့ဈဉ္ညာလျှောက်ရင်ရှုတော့ကြွတဲ့ရှုတိုင်းလဲယူိနေတဲ့သဘောပဲသိတယ်။လှမ်းတဲ့ရှုတိုင်းလဲယူိနေတဲ့သဘောပဲသိတယ်။ချတဲ့ရှုတိုင်းလဲယူိနေတဲ့သဘောပဲသိတယ်။ဒါကနောက်တစ်ဖက်ကကြွလဲလှမ်းတဲ့ချတဲ့ရှုပြန်လဲယူိသဘောပဲသိပြန်တော့ယူိသဘာဝတွေဆိုတော့အဲ့ဒီယူိသဘာဝတွေကိုလူလို့လဲမယူဆတော့ပုဂ္ဂိုလ်သတ္တဝါလို့လဲ မယူဆတော့ဘူးယောက်ျားမိန်းမရောမယူဆတော့ဘူးအဲ့တော့ပုဂ္ဂိုလ်တ attva ငါယောက်ျားမိန်းမဆိုတဲ့အသိမှအမြင်မှအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိအဲ့ဒီအခိုက်မှာရှိသေးလားဝိပဿနာဉာဏ်ကဝိပဿနာအသိကအဲ့ဒီဒိဋ္ဌိကိုအဲ့ဒီအခိုက်အတ္တမှာဖြုတ်ပြလိုက်တာပြုတ်သွားရောသို့တော်လည်းဝိပဿနာဉာဏ်ကတော့အဲ့ဒါလို့ စိတ်တည်ငြိမ်ပြီးပိုင်းပိုင်းခြားခြားသိနေတဲ့အချိန်မှာပဲပြုတ်တယ်ဝိပဿနာဉာဏ်မဖြစ်တဲ့အချိန်ကြရင်ပြန်ပြီးတော့အဲ့ဒါဖြစ်လာတယ်ဒါဖြစ်ရင်အဲ့ဒီပုဂ္ဂိုလ်တ attva ငါဆိုတဲ့အတ္တဒိဋ္ဌိတက္ကာယဒိဋ္ဌိအသိမအမြင်မဟာဘယ်အခါကြမှအမြင့်ပြတ်ပြန်မဖြစ်အောင်ပြုတ်ထွက်သွားမလဲဘယ်ကြမှာ မဲ့ညာရမှာဟုတ်တယ်မဟုတ်လားမဲ့ညာရပြီဆိုတော့အမြင့်ပြဒီအယူမှာပြုတ်သွားရောနောက်ပြန်လာအောင်မလားမလာဘူးဒီတော့ပုဂ္ဂိုလ်ဇွဲတ attva ဇွဲငါဇွဲခေါ်တဲ့အတ္တဇွဲကြီးလေအကုသိုလ်များများလှုပ်လေမဟုတ်လားလောဘဒေါသကိလေသာအဲ့ဒီအတ္တဇွဲနဲလေ အကုသိုလ်နည်းလေကုသိုလ်များလေမဟုတ်ပေဘူးလားဒီတော့ဝိပဿနာအားထုတ်တဲ့လူဟာအဲ့ဒီအသိကြအောင်ရှုယုံနေမဟုတ်ဘူးတည်ငြိမ်ယုံနေမဟုတ်ဘူးအဲ့လိုသိစီအထိအားထုတ်လို့သိမိပြီဆိုလို့ရှိရင်တော့ဒီပုဂ္ဂိုလ်မှာအတ္တဇွဲအားကောင်းမလားအားသိမလားအားသိမယ်မဟုတ်လား အတ္တဆွဲအာသေးရေ လောဘဒေါသကိလေသာနဲမယ်အဲ့ဒါလို့ဆိုရင်သူချမ်းသာမလားဆင်းရဲမလားချမ်းသာတယ်အဲ့တော့အာမထုတ်တတ်ကူလားဒါကြောင့်မြတ်စွာဘုရားကတတိပဋ္ဌာန်အာထုတ်ခြင်းကြောင့်ရတဲ့အကျိုးတွေမှာပထမဆုံးအကျိုးအနေနဲ့မြတ်စွာဘုရားမိန့်ကြားတယ် အယံဤတတိပဋ္ဌံနိလန်သည် သတ္တနာတတ္တဝါတို့ဤဝိတ္တရိယာကိလေသာမှစင်ကြယ်ဖို့ရာဧကာယနောမေကောတခုဒီတကြောင်ဒီသောလမ္မံပေတိတဲ့ပါတယ်တော့ဒီတတိနဲ့စောင့်ရှုတဲ့နိလန်ဟာဘာအတွက်တဲ့တော့ ကိလေသာစင်ကြယ်ဖို့ရာသတ္တနံတတ္တဝါတို့ဤဝိတ္တရိယကိလေသာမှစင်ကြယ်ဖို့ရာဧကယနောမေဃောတခုတည်းတကြောင်တည်းသောလမ်းမှန်ပေသည်ဒီတလမ်းမယ်ရှိတယ်တလမ်းတခြားလမ်းမရှိဘူးတတိနဲ့စောင့်ကြည့်တဲ့နီလမ်းမယ်ကိလေသာစင်ကြယ်ဖို့ရှိတယ်တခြားနီလမ်းကမရှိနိုင်ဘူးကိလေသာမစင်ကြယ်နိုင်ဘူးတဲ့ အိန္ဒိယမှာရှိတယ်လေလောဘဒေါသကိလေသာတွေစင်ကြယ်ခြင်းလို့မလို့ဘာလို့တလဲဆို ခွေးလိုကျင့်တယ်နွားလိုကျင့်တယ်ခွေးလိုကျင့်တယ်ဆိုတာလေးဘက်သွားတယ်လေအဲ့ဒါအစာစားတဲ့အခါကျတော့လည်းပဲမြေယူော်ကအစာကုန်စားလေသူပကံခွဲရောက်တယ်မလို့ဘူးအဲ့ဒါပကံခွဲရောက်တော့တတ်မဲ့တဲ့လောဘငြိမ့်မသွားဘူးလားဟုတ်ကဲ့လားတော့ကဲသူဝုတ်ကောဝုတ်သလား အဲအခုအစားမတတ်မဲ့ကောတတ်မဲ့တဲ့လောဘကောရှိလားအဲမရှိဘူးအဲအဲ့တဲ့အခါကျတော့လဲလွယ်လွယ်ပဲပြာပုံမှာအသာဝတ်အိတ်လိုက်တာပဲအဲတခုတော့ရှိတယ်ဖိုကနောက်တော့သုံးပတ်ပတ်လိုက်ရသေးတယ်ပတ်ပြီးမှအေးရတယ်ခွေးပြာပုံမော်အိတ်တာသေချာတွေ့ဘူးလားမပတ်ဘူးလားပတ်တယ်နော် အဲ့ဒါပတ်ပြီးမှအိတ်တယ်အေးအဲ့တော့သူ့မှာစောင်းနေခြံောင်းနေလူသေးလားအဲစောင်းခြံောင်းမတတ်မဲ့တဲ့လောဘငြိမ်းမသွားဘူးလားအဲ့ဒါကြောင့်ကိလေသာငြိမ်းရင်ခွေးလိုကျင့်တယ်နွားလိုကျင့်တယ်အိန္ဒိယမှာရှေးကအဲ့ဒီအကျင့်တွေများတယ်အခုလည်းရှိတာပဲအဲ့ဒါကိုဘာခေါ်တယ်လဲဆိုတော့ သီလပတပရာမာသဒိဋ္ဌိလို့ခေါ်တယ်သီလပတအလေးအကျင့်မျှဖြင့်ကိလေသာငြိမ့်နိုင်ဆင်းရဲငြိမ့်နိုင်တယ်လို့ပရာမာသမှားမှားယွင်းယွင်းဆင်ញင်သုံးသပ်ထားတဲ့ဒိဋ္ဌိအယူမှားတယ်ဗာဒိဋ္ဌိတဲ့နော်သီလပဒပရာမာသဒိဋ္ဌိအလေးအကျင့်မျှဖြင့်သန္တရာဝတ်မှာဆင်းရဲစေလွတ်လွတ်စေနိုင်တယ်လို့ ကိလေသာငြိမ်းစေနိုင်တယ်လို့ယူဆတဲ့အယူမှားအဲ့ဒါကိုဒီလိုဆောင်မလုပ်ထားတဲ့သစ္စာမမြင်မက်ခေမပါလေ့ကျင်ကာဖြင့်ချမ်းသာမြဲမြည်သူယုံကြည်ခေါ်ပြီးသီလပဒါတဲ့ သူ့မှာသစ္စာလေးပါးဒုက္ခသစ္စာသမုဒိယသစ္စာនិရောဓသစ္စာကိုလည်းမမြင်ဘူးသူကျင့်တဲ့အကျင့်နဲ့မခင်လည်းမပါဘူးဒါပေမဲ့အလေးအကျင့်လေးလောက်ယုံနဲ့ပဲသူဟာခွေးလိုကျင့်ယုံနွားလိုကျင့်ယုံခွေးနေနေနွားနေနေယုံနဲ့ပဲအလေးအကျင့်များနဲ့ပဲကိလေသာစင်ကြယ်နိုင်တယ်လို့ယူဆတော့ဒီယူဆဟာဟုတ်မလားမဟုတ်ဘူးလား အဲဒါကြောင့်ပရာမာသမှားမှားရင်ရင်ဆင်ញင်သုံးသပ်ထားတဲ့ဒိဋ္ဌိအယူမှားတယ်ပိလပဒပရာမာသဒိဋ္ဌိအလားတူပဲသစ္စာ၄ပါးမသိမမြင်ဘဲနဲ့မဲခင်၈ပါးမပါဝင်ဘဲနဲ့ကျင့်အလေးအကျင့်သက်သက်နဲ့ပဲသန္တရာဘုကလွတ်စေနိုင်တယ်ဆေးရငြိမ့်စေနိုင်တယ်ကိလေသာငြိမ့်စေနိုင်တယ်လို့ယူဆတဲ့ အယူဆမှန်သမျှသီလပတ္တပရာမာသဒိဋ္ဌိကြီးပဲအခုနပြောတာကြည့်လေကြွားတာလှမ်းတာချတာကိုရှုတဲ့အခါမှာအရှိသဘောဖြစ်တဲ့ရွေ့နေတဲ့သဘောမျှပဲလို့သိမှပဲပုဂ္ဂိုလ်တ attva ငါဆိုတဲ့အသိမှငြိမ်းတာမဟုတ်လား အဲ့ဒါရှုလို့ငြိမ့်တာမဟုတ်လားအဲ့ဒီရှုတာထဲမှာမဂ္ဂင်၈ပါးပါတယ်ပြီးတော့ဒါဟာရွေ့နေတဲ့သဘောမျှပဲလို့သိတာဟာဒုက္ခသစ္စာကိုသိတာဒုက္ခသစ္စာဆိုတာယုံနဲ့နာကိုသိတာမှန်သမျှဒုက္ခသစ္စာသိတာပဲအာအကျင့်ကမဂ္ဂင်၈ပါးအကျင့်ဖြစ်တဲ့အတွက်သစ္စာကိုသိမြင်တယ်ဒါဒုက္ခသစ္စာဆိုတဲ့သဘာဝပါတယ် ဝါရောယုတ်ရွေရှားသဘောမျှပဲလို့သိတာအဲ့ဒါလို့သိမှသာလင်းကိလေသာငြိမ်းတာမဟုတ်လားမသိရင်ငြိမ်းမှာမလားမငြိမ်းဘူးအဲ့ဒီတော့တချို့ပြောတယ်လေကျွန်တော်တို့ကတော့သမထနဲ့နိဗ္ဗာန်သွားဖို့ကျင့်ပါတယ်တဲ့အေးဒါဖြင့်သမထနဲ့နိဗ္ဗာန်သွားဖို့ဘယ်လိုများကျင့်သလဲဆိုလို့ရှိရင် ဒီနေ့အရဟံဂုဏ်တော်တထောင်စိတ်ပါတယ်တဲ့အဲ့ဒါဘယ်လိုစဉ်းစားမလဲအဲကိုရိုကြီးဘယ်လိုကြီးနေတာလဲအဲအဲအဲအဲအဲဒီနေ့အရဟံဂုဏ်တော်တထောင်စိတ်ပါတယ်တဲ့အရဟံဂုဏ်တော်တထောင်စိတ်တာနဲ့သူရုပ်သဘောနာသဘောသိမလားမသိရင်သူ့အကျင့်ဟာမဂ္ဂင်၈ပါးဘောင်ဝင်တဲ့အကျင့်ဟုတ်ကြလားမကျင့်ရင်သစ္စာသိမြင်ပါမလား ဟုတ်ကဲ့လားမသိမြင်ကိလေသာငြိမ့်နိုင်မှာမလားမငြိမ့်ရင်နိဗ္ဗာန်ရမလားမရဘူးဟုတ်ကဲ့လားဒါပေမဲ့ तू ကတော့အဲ့လိုပဲဒီနေ့အရဟံဂုဏ်တော်တထောင်စိတ်ချင်းဆိုတဲ့အလေးအကျင့်လုပ်ယုံနဲ့ပဲနိဗ္ဗာန်သွားမလို့တဲ့သူအယူဆမှားသလားမှန်သလားမှန်ပါဗျာဘာခေါ်တော့ သီလဗဒပရာမာသဒိဋ္ဌိဟုတ်ကဲ့လားသီလဗဒပရာမာသဒိဋ္ဌိပါတယ်တော့အဲ့တော့နားမလဲပဲနဲ့အဲ့လိုလုံနေလို့သီလပရသီလပတ္တပရာမာသဒိဋ္ဌိဖြစ်နေတဲ့လူတွေမနှဲဘူးတွေ့ဘူးတယ်မလား သိရမသိပဲကိုဟုတ်ကဲ့လားကဲလိုက်စို့သစ္စာမမြင်မက်ခင်မပါလေ့ကျင်ကားဖြင့်ချမ်းသာမြဲမြီသူယုံကြည်ခေါ်ပြီးသီလပဒါ သစ္စာမမြင်မဲ့ခင်မပါလေ့ကျင်ငါဖြင့်ချမ်းသာမြဲမြည်သူယုံကြည်ခေါ်ပြီးသီလပဒါသစ္စာမမြင်မဲ့ခင်မပါလေ့ကျင်ငါဖြင့် ချမ်းသာမြဲမြည်သူယုံကြည်ခေါ်ပြီးသီလပဒါခေါ် ဒါပေမဲ့အခုတော့သတိထားရတယ်အဲ့ဒါလို့အရဟံအရဟံအရဟံလို့ပဋိစိတ်တာဟာကိလေသာငြိမ်းမှုနိဗ္ဗာန်ရဖို့စိတ်တာမဟုတ်ပါဘူးကုသိုလ်ရခြင်းလို့စိတ်တာပါဆိုရင်တော့အဲ့ဒါသီလပတ္တပရမတမဟုတ်ဘူးကုသိုလ်ရခြင်းလို့စိတ်တာပါဆိုရင်တော့ဟုတ်တယ်လေအရဟံဂုဏ်တော်ဘွားတော့ကုသိုလ်တော့ရတော့ဟုတ်တယ်မဟုတ်လား အဲ့ဒါမမှန်ဘူးလားအဲအဲ့လိုဆိုရင်တော့သီလပဒပရမတ္တဒိဋ္ဌိမဟုတ်ဘူးအဲ့ဒါလို့ပရိသိတ်ချင်းအပြင်ကိလေသာငြိမ်းနိုင်တယ်တန္တရာဘောကလွတ်နိုင်တယ်နိဗ္ဗာန်ရနိုင်တယ်လို့ယူဆရင်တော့အဲသီလပဒပရမတ္တတခြားတရားဟာတွေလည်းအလားတူဒီတိုင်းပဲဟုတ်ကဲ့လားဥပမာထွက်လေဝင်လေရှုယုံနဲ့ ကိလေသာငြိမ်းနိုင်တယ်နိဗ္ဗာန်ရနိုင်တယ်ဆိုရင်နော်အဲသီလပဒပရာမသပဲဟုတ်ကဲ့လားသို့တော်လည်းတစ်ခုရှိတယ်ထွက်လေဝင်လေရှုရမှာရှုတဲ့ဤတနည်းကတော့ဝိပဿနာဘောင်ဝင်တယ်မဂ်ခင်၈ပါးဘောင်ဝင်တယ်ဘယ်လိုလဲဆိုတော့ဝင်တယ်ထွက်တယ်ဝင်တယ်ထွက်တယ်လို့အဲဒါလို့လေဝင်တော့ဝင်တယ်ထွက်တော့ထွက်တယ်လို့ ဝင်နေထက်တယ်ဝင်နေထက်တယ်လို့မရှုပဲနဲ့ဝင်တဲ့အခါမှာနှာသီးဝါလေးမှာလေထိသွားတယ်အဲ့ဒါကိုထိတယ်လို့ရှုတယ်ထွက်တဲ့အခါမှာလည်းနှာသီးဝါလေးမှာလေထိသွားတယ်အဲ့ဒါကိုထိတယ်လို့ရှုတယ်အဲ့ဒီထိတယ်ဆိုတဲ့သဘောကတကယ်မရှိဘူးလားပရမတ်ပဲပရမတ်ကိုရှုရင်ဝိပဿနာမဂ္ဂင်၈ပါးဘောင်းဝင်တယ်ပညာကိုရှုရင်တော့ မဂ္ဂင်၈ပါးဘောင်းမဝင်ဘူးဟုတ်ကဲ့လားအဲ့တော့ထိသဘောလေးကိုရှုရင်တော့အဲ့ဒါဖုတ္တပဓာတ်ခေါ်တယ်လေအာဘောဓာတုဝိဝိစိတံဘုတ္တရသင်္ခတံဖုတ္တပရူပနာမဆိုတာဓာတ်ကြီးလေးခုတည်းကအာဘောဓဆိုတာတော့သိမ်မွေးလို့တဲ့ထိတယ်ဆိုတဲ့သဘောသူ့မှာမရှိနိုင်ဘူးတဲ့ကျန်တဲ့ပထဝီဝါယောဒေဇော သုံးမျိုးပေါင်းကတော့တဲ့ထိတွေ့လို့တရားတယ်တဲ့ ဒါကြောင့်အဲ့ဒါဟာဖုတ္တပထိတွေ့တယ်ဆိုလို့ရှိရင်ဖုတ္တပဓာပရမတရားအဲ့ဒါကိုထိတယ်ထိတယ်လို့ရှုရင်တော့သူဟာဝိပဿနာပဲလေဝင်တိုင်းထိတယ်ထွက်တိုင်းထိတယ်ဝင်တိုင်းထိတယ်ထွက်တိုင်းထိတယ်အဲ့လိုရှုရင်တော့သူဟာဝိပဿနာဖြစ်တော့မဂ္ဂင်၈ပါးဘောင်ဝင်တယ်ရှုတာကသမာဓိမဂ္ဂင် ရှုနိုင်အောင်အထုတ်တာကသမာဝါယာမမဲ့ခင်အဲ့ဒီထိတာလေးပေါ်မှာရှုပါများလို့စိတ်တည်ငြိမ်တာကသမာသမာဓိမဲ့ခင်ဟုတ်ကဲ့ဟုတ်တယ်မဟုတ်လားနောက်တစ်ခါအဲ့ဒီထိတဲ့အပေါ်မှာရှုစိတ်ကလေးတင်တင်ပေးတဲ့သဘောကသမာသင်္ကပ္ပမဲ့ခင်မဟုတ်ပေဘူးလားအဲ့တော့ထိတဲ့သဘောကိုထိသဘောမျှပဲလို့အမှန်တိုင်းသိတာကသမာဓိဋ္ဌိမဲ့ခင် အဲ့ဒါလို့ရှုနေတော့မှအပြစ်မကင်းတဲ့စကားမပြောဘဲရှောင်နေတာကတမဝါစာအပြစ်မကင်းတဲ့အလုပ်မလုပ်ဘဲရှောင်နေတာကတမကမ္မန္တအပြစ်မကင်းတဲ့အပြစ်မကင်းတဲ့အတ္တမဝါညောင်းရှောင်နေတာကဟုတ်ကဲ့လားအဲ့ဒီတော့ဘယ်နှပါလဲ၈ပါးအဲ့ဒီထိတာမှာအဲ့ဒီမကင်း၈ပါးပါဝင်တယ်အဲ့ဒါကတော့ဒီထိတာရှုခြင်းအပြင် ကိလေသာငြိမ့်နိုင်တယ်ဆင်းရဲငြိမ့်နိုင်တယ်သစ္စာကိုသိမြင်နိုင်တယ်လို့ယူဆရင်ဒါကတော့မှန်တယ်သီလပဒပရာမာသမဟုတ်ဘူးเนาะဒီလိုမဟုတ်ဘဲနဲ့ဝင်နေထွက်တယ်ဝင်နေထွက်တယ်နဲ့အဲဒါလို့ရှုတယ်ဆိုလို့ရှိရင်တော့ဒါသမထကမ္မထသက်သက်ပဲသူပညာကိုရှုနေတာဝิญဉ်ထွက်ခြင်းဆိုတာအစစ်မှန်တရားမဟုတ်ဘူးအရာတစ်ခုရဲ့ရွေ့သွားတာ ရွေ့သွားတဲ့သဘောဓမ္မရွေ့တာကိုရှုတာမဟုတ်ဘူးဝင်တယ်ဆိုတာအထက်ဝင်သွားတာထွက်သွားတယ်ထွက်တယ်ဆိုတာအထက်ကနေအပြင်ထွက်သွားတာဒီသဘောရှုတာဖြစ်တဲ့အတွက်သူကပညာအာကာရပညာခေါ်တယ်အဲအဲ့ဒါရှုခြင်းအပြင်ရနိုင်တယ်ဆိုလို့ရှိရင်တော့နိဗ္ဗာန်ရနိုင်တယ်ဆိုရင်တော့ဒါမှားတယ်အဲ့ဒါကိုစွဲနေရင်သီလပဒပရမသဒိဋ္ဌိပဲမဂ္ဂင်၈ပါးဘောင်မဝင်ဘူးဟုတ်ကဲ့လား ဟုတ်ကဲ့လားအလားတူပဲတချို့တချို့ကိစ္စတွေကုသိုလ်လုပ်ငန်းတွေမှာလည်းပဲကုသိုလ်ရဖို့တတ်တတ်ပဲလို့မယူဆပဲနဲ့ကိလေသာငြိမ်းဖို့နိဗ္ဗာန်ရဖို့လုပ်ပါတယ်ဆိုလို့ရှိရင်တော့သီလဗဒပရမတ္တဒိဋ္ဌိပဲဟုတ်ကဲ့လားပြီးတော့ဒီထွက်လေဝင်လေရှုတာလည်းပဲတမာရိရဖို့ဇံရဖို့အဘိညာဉ်ရဖို့ရှုတယ်ဆိုလို့ရှိရင်တော့ဒါသီလပဒပရမတ္တဒိဋ္ဌိမဟုတ်ဘူး။ဘာကြောင့်လဲသူဟာမမှန်ဘူးလား။ မှန်တယ်လေအဲ့တော့သီလပရပါရမတ္တဒိဋ္ဌိမဟုတ်ဆင်းရဲငြိမ်းမှုနိဗ္ဗာန်ရဖို့ရှုပါတယ်ဆိုရင်နာသီလပတ္တပရမတ္တဒိဋ္ဌိဟုတ်ပြီလား gain စစမ်းမှာသစ္စာမမြင်သစ္စာမမြင် ပြီးတော့မဂ်ခင်၈ပါးဘောင်ဝင်ပြီးတစ္ဆာမြင်တယ်ဆိုတာကသိတာပဲအရှိတဘာဝကိုအရှိတိုင်းသိတာဟုတ်တယ်မဟုတ်လားအရှိတဘာဝကိုအရှိတိုင်းသိအောင်မလုပ်ရလဲအရှိတိုင်းရှုရတယ်နာနေရင်နာတယ်လို့ပဲရှုရတယ်ကျင်နေရင်ကျင်တယ်လို့ပဲရှုရတယ်စဉ်းစားနေရင်စဉ်းစားတယ်လို့ရှုရတယ်တွေးနေရင်တွေးတယ်လို့ပဲရှုရတယ် အရှိတဘာကိုအရှိတဘာဝအတိုင်းရှုတော့သူ့အရှိတဘာဝအတိုင်းစိတ်တည်ငြိမ်လာတော့သိလာတယ်အဲ့ဒီအသည့်ဟာတမတမဒိဋ္ဌိမှန်စွာသိမြင်မှုဝိပဿနာဉာဏ်ဟုတ်ကဲ့လားအဲ့တော့သိဖို့ရာအတွက်တည်ရမယ်တည်ဖို့ရာအတွက်ရှုရမယ်ပေါ့မဟုတ်ဘူးလား တည်ဖို့ရာအတွက်ရှုရမယ်အဲရှုဖို့ရာအတွက်တော့အားထုတ်ရမယ်ပေါ့ကြိုးစားရမယ်မဟုတ်ဘူးလားဂိုင်လိုက်စို့ယုံနံတဘာဝကိုတဘာဝမြတ်တာဟုအမှန်တိုင်းပိုင်းပိုင်းခြားခြားသိရမည်ယုံနံတဘာဝကိုယုံ သဘာဝမျှသာဟုအမှန်တိုင်းပိုင်းပိုင်းခြားခြားသိရမည် ဘာဝမျှတာဆိုတာအရှိသဘာဝမျှသူရှိနေတဲ့သဘောပဲ။ကိုင်းဆိုသိအောင်ရှုရမည်။သိမှကိလေသာငြိမ့်သည်။ကိလေသာငြိမ့်မှဆင်းရဲငြိမ့်သည်။ဆင်းရဲငြိမ့်မှချမ်းသာရသည်။ သိအောင်ရှုရမည်ရှုမှဒီငြိမ်သည်ဒီငြိမ်မှသိသည်သိမှကိလေသာငြိမ်သည်ကိလေသာငြိမ်မှဆင်းရဲငြိမ်သည်ဆင်းရဲငြိမ်မှချမ်းသာရသည် သိအောင်ရှုရမည်ရှုမှဒီငြိမ်သည်ဒီငြိမ်မှသိသည်သိမှကိလေသာငြိမ်သည်ကိလေသာငြိမ်မှဆင်းရဲငြိမ်သည်ဆင်းရဲငြိမ်မှချမ်းသာရသည် lavar a ရှုဆိုတာစောင့်ကြည့်တာမလားတတိကိုပြောတာပေါ့အဲ့ဒါပဲတတိပဋ္ဌာန်ဟုတ်ကဲ့လားဒီတော့မိမိတို့ပြုပြုသမျှဒါနကုသိုလ်သီလကုသိုလ်ဝေယဝိသကုသိုလ်ဒီကုသိုလ်တွေဟာကိလေသာငြိမ်းချောင်းယုံနာတဘာဝကိုအမှန်တိုင်းသိကြောင်းကောင်းသောအထောက်ပံ့ဖြစ်ပါစေလို့ကုသိုလ်ပြုတိုင်း ရည်ရွယ်ချက်ဥတည်ချက်ထားရင်အဲ့ဒီကုသိုလ်တွေကကိုယ့်ကိုယုံနာတဘာဝသိရေးအတွက်အကြောင်းထောက်ပံ့မပြုဘူးလားပြုတယ်ဒါကြောင့်မလို့ဒီကနေ့ဥတန်ထွတ်တို့ဒေါ်သီရာအေးတို့ယဟန်ကယဟန်ပြုရှင်ပြုသီလရှင်ဝတ်ဆိုတဲ့ကုသိုလ်တွေပြုတယ်အဲ့ဒီကုသိုလ်တွေပြင်ဒါနကုသိုလ်တွေလည်းဆွမ်းခဲပွဲပေါ်စဉ်ချွတ်ချင်းရတာလှူဒါန်းခြင်း အစအဦးလှူဒန်းခြင်းပစ္စည်းလေးပါလှူဒန်းခြင်းဆိုတာဒါနကုသိုလ်တွေလည်းပြုတယ်ရှစ်ပါးသီလလည်းအချိန်ကာလပိုက်ချပြီးခံယူဆောက်တည်ကြတယ်အဲ့တော့ဒီကနေ့ပြုရတဲ့ဒီကုသိုလ်စုစုအကြောင်းထောက်ပံ့ပြုလို့မိမိတို့ဟာယုံနံတဘာဝကိုတဘာဝမျှတာဟုအမှန်တိုင်းပိုင်းပိုင်းခြားခြားသိရအတွက်ဒီကုသိုလ်တွေကအချောင်းအကြောင်းထောက်ပံ့ပြုပါစေ။ အကြောင်းထောက်ပံ့ပြုတဲ့အတွက်လည်းယုံနာတို့ရဲ့သဘာဝအမှန်ကိုမှန်တိုင်းသိတဲ့ဝိပဿနာဉာဏ်နဲ့တဆင့်နဲ့တဆင့်ရင့်တန်လို့မဲ့ဉာဏ်ဖူဉာဏ်အထိရရှိလို့ကိလေသာငြိမ်းဆင်းရဲငြိမ်းရပါလို့ဤလို့ရည်ရွယ်ချက်ဥဒေချက်ထားရမယ်အဲ့လိုဥဒေချက်ထားတဲ့အတိုင်းဒီကနေ့ပြုရတဲ့ဒါနကောင်းမှုသီလကောင်းမှုဘာဝနာကောင်းမှုဓမ္မသောနာကောင်းမှု အစုစုအကြောင်းထောက်ပံ့ပြုလို့ယုတ်တရားနံတရားတို့ကို မပြတ်မလားစောင့်ရှုရမှာစောင့်ရှုတိုင်းရှုတိုင်းတည်ငြိမ်မှုတမာရိရပြီးတော့တည်ငြိမ်တဲ့အတွက်ပဲယုံနာတို့ရဲ့သဘာဝအမှန်ကိုအမှန်တိုင်းသိတဲ့ဝိပဿနာဉာဏ်နဲ့တဆင့်နဲ့တဆင့်ရင့်တန်လို့မဲ့ညာဖူညာဖြင့်ကိလေသာခတ်သိမ်းချုပ်ပြန်ငြိမ်း၍ဇတိယမှာအေးနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။ ရှိစာကြည့်ပြီးစာရှိတိုင်းဖတ်ပါမှာမို့မာတာပိတုလားမာတာပိတုပိတုဆိုတဲ့စကားပါဠိမှာဘယ်နေရာမှမရှိဘူးမာတာပိတုအဲနှုတ်ကြိုးမနေစေရနာနဲ့ဒီကပြင်ဖတ်ဆိုမာတာမာတာပိတု